ကောရင်သူဩရာစာပရမဇောင်ခန်းကြီး15အငယ်1မှ9ဤကိုတို့ငါသည်တင်တို့အားဟောပြောဘူးသည်နှင့်အညီတင်တို့သည်ခံယူ၍မိဝဲစည်းကပ်သောအေဝံဂလိတရားကိုတင်တို့အားတပံငါကြားလိုက်၏အထက်ကငါဟောပြောသည့်အကြောင်းများကိုတင်တို့သည်အကျိုးမဲ့မယုံဘဲစိတ်ဆွဲလန်းလျင်ထိုအင်္ဂလိတရားအဖျင်ကဲတင်တော်မူခြင်းသို့ ရောက်ကြ၏ ငါသည်ကိုယ်တိုင်ခံယူသည့်အတိုင်းသင်တို့အားရှေးဥစွာအပ်ပေးသောအကြောင်းအရာဟုမူကားခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသေးခံတော်မူ၏တင်းကြိုပြီးမှကျမ်းစာလာသည့်အတိုင်းသုံးရက်မြောက်သောနေ့၌ထမြောက်တော်မူ၏ကေဖသည်ကိုရော့ကိုမြင်ပြီးမှတကြိမ်နှစ်ပါးသောသူတို့သည်မြင်ရကြ၏ထိုနောက်ညီကို900မက တပြိုင်နက်မြင်ရကြ၏ ထိုသူတို့တွင်အများသော သူတို့သည်ယခုတိုင်အောင်အသက်ရှင်ကြသေး၏။အချို့တို့သည်အိပ်ပျော်ကြပြီ။ထိုနောက်ယာကုပ်မြင်ရ၏။ထိုနောက်တမန်တော်အပေါင်းတို့သည်မြင်ရကြ၏။နောက်ဆုံး၌အချိန်မတော်မတန်ဘွားသောသူကဲ့သို့ဖြစ်သောငါပင်မြင်ရ၏။ငါသည်အထက်ကဘုရားသခင်၏အသင်းတော်ကိုညှဉ်းဆဲသောကြောင့်အညံ့ဆုံးသောတမန်တော်ဖြစ်၏ တမန်တော်ဟုခေါ်ဝေါ်ခြင်းကိုမခံထိုက်။သို့သော်လည်းဘုရားသခင်၏ကျေးဇူးတော်အားဖြင့်သာငါဖြစ်သည်အတိုင်းငါဖြစ်၏။ငါခံရသောကျေးဇူးတော်ကိုလည်းအကျိုးမဲ့ခံရသည်မဟုတ်။အခြားသောတမန်တော်အပေါင်းတို့ထက်ငါသည်သာ၍ကြိုးစားခြင်းကိုပြု၏။ထိုသို့ဆိုသော်လည်းငါကြိုးစားသည်မဟုတ်။ငါနှင့်အတူရှိသောဘုရားသခင်၏ကျေးဇူးတော်သည်ကြိုးစားတော်မူ၏။ထိုကြောင့်ငါဖြစ်စေ၊သူတို့ဖြစ်စေ ဤသို့ငါတို့သည်ဟောပြောကြ၏ဤသို့လည်းသင်တို့သည်ယုံကြည်ကြ၏အငယ်၁၂မှ၁၉ယခုမှ ခရစ်တော်သည်တေခြင်းမှထမ်းမြောက်တော်မူကြောင်းကိုဟောပြောရသည်ဖြစ်၍တေသောသူတို့သည်ထမ်းမြောက်ခြင်းမရှိဟုတင်တို့တွင်အချို့သောသူတို့သည်အဘဲကြောင့်ဆိုရကြသည်။တေသောသူတို့သည်ထမ်းမြောက်ခြင်းမရှိလင် ခရစ်တော်သည် ထမြောက်တော်မမူခရစ်တော်သည်ထမြောက်တော်မမူလျင်ငါတို့ဟောပြောခြင်း၌အကျိုးမရှိ သင်တို့ယုံကြည်ခြင်း၌လည်းအကျိုးမရှိ ထိုမြတ်မကငါတို့သည်ဘုရားသခင်၏အမှုမှာမမှန်သောတက်တေခံဖြစ်ကြ၏အကြောင်းမူကားတေလွန်သောသူတို့သည်ထမြောက်ခြင်းမရှိလျင်ဘုရားသခင်သည် ခရစ်တော်ကိုထမြောက်စေတော်မမူယခုမှ ခရစ်တော်ကိုထမြောက်စေတော်မူပြီဟုငါတို့သည်ဘုရားသခင်အကြောင်းကို သက်သေခံကြ၏တေလွန်သောသူတို့သည်ထမြောက်ခြင်းမရှိလျင်ခရစ်တော်သည်ထမြောက်တော်မမူခရစ်တော်သည်ထမြောက်တော်မမူလျင်တင်တို့သည်ယုံကြည်တော်လဲအကျိုးမရှိဒုစရိုက်အပြစ်အောက်၌ရှိကြသေး၏ထိုမှတပါခရစ်တော်ကိုယုံကြည်၍အိပ်ပျော်သောသူတို့သည်ဆုံးရှုံးခြင်းသို့ရောက်ကြပြီငါတို့သည်ခရစ်တော်ကိုအမိပြု၍ယခုဘဝ၌သာ မျှော်လင့်เสียရှိလျင်အခြားသော သူအပေါင်းတို့ထက်သာ၍ဆင်းရဲသောသူဖြစ်ကြ၏။20ယခုမူကား၊ခရစ်တော်သည်သေခြင်းမှထမြောက်တော်မူ၍၊အိပ်ပျော်သောသူတို့တွင်အဦးသီးသောအသီးဖြစ်တော်မူပြီ။သို့ဖြစ်၍လူအားဖြင့်သေခြင်းတရားသည်တည်သကဲ့သို့၊သေသော သူတို့၏ထမြောက်ခြင်းတရားသည်လူအားဖြင့်တည်လျက်ရှိ၏။လူအပေါင်းတို့သည် အာဒံအားဖြင့်သေခြင်းသို့ရောက်သည်နည်းတူ လူအပေါင်းတို့သည်ခရစ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်ရကြလတံ့။သို့ရာတွင် လူအသီးအသီးတို့သည်မိမိတို့အလှည့်အတိုင်းလိုက်ရကြလိမ့်မည်။ခရစ်တော်သည်အဦးသီးသောအသီးဖြစ်တော်မူ၏။ထိုနောက်ခရစ်တော်သည်ကြွလာတော်မူသောအခါ၊တပည့်တော်ဖြစ်သောသူတို့သည် ရှင်ခြင်းသို့ ရောက်ကြလိမ့်မည်။24ထိုအခါခရစ်တော်သည်အထွဋ်အမြတ် အာဏာတကူအမျိုးမျိုးကိုပယ်ရှင်း၍မိမိနိုင်ငံကိုဘုရားသခင်ဒီဟုသောခမည်းတော်၌အပြန်တော်မူပြီးမှကဘာကုံရလက်တံခရစ်တော်သည်ယန်သူအပေါင်းတို့ကို ခြေဖွားတော်အောက်၌ချထားတော်မမူမီတိုင်အောင်အုပ်ဆိုးတော်မူရမည်နောက်ဆုံးသောယန်သူဒီဟုသောတေမင်းသည် ဆုံးရှုံးခြင်းသို့ရောက်ရလက်တံခတ်သိမ်းသောအရာတို့ကို လူသား၏ခြေအောက်၌ ချထားတော်မူသည်ဟုကျမ်းစာလာ၏ခတ်သိမ်းသောအရာတို့သည်ချထားလက်ရှိကြောင်းကိုဆိုသောခတ်သိမ်းသောအရာတို့ကိုလူသားအောက်၌ချထားတော်မူသောသူသည်ကျွင်းတော်မူကြောင်းထင်ရှားသည်ခတ်သိမ်းသောအရာတို့သည် လူသားအောက်၌ချထားလျက်ရှိသောအခါခတ်သိမ်းသောအရာတို့ကို သူ့အောက်၌ချထားတော်မူသောသူ၏အုပ်ဆိုးတော်မူခြင်းကို သားတော်သည်ကိုယ်တိုင်ဝန်ခံလိမ့်မည်။အကြောင်းမူကား၊ဘုရားသခင်သည် အလုံးစုံ ဖြစ်တော်မူမည်အကြောင်းတည်း။29သေလွန်သောသူတို့သည်ထမြောက်ခြင်းအလျှင်းမရှိလျှင်၊သေလွန်သောသူတို့၏ကိုယ်စားဗတ္တိဇံကိုခံသောသူတို့သည်အဘယ်သို့ပြုရမည်နည်း။သေလွန်သောသူတို့၏ကိုယ်စားအဘယ်ကြောင့်ဗတ္တိဇံကိုခံရကြသနည်း။30ငါတို့သည်လည်းဘေးရောက် အံ့သောအချင်းအရာနှင့်အဘယ်ကြောင့်တွေ့ရကြသနည်းငါသည်နေ့တိုင်းအသေးခံရ၏ဟုငါတို့သခင်ယေရှုခရစ်၌တင်တို့အကြောင်းကြောင့်ငါဝါကြွားဝမ်းမြောက်ခြင်းကို တိုင်တည်၍ငါဆိုဝွင့်၏တေလွန်သောသူတို့သည်ထမ်းမြောက်ခြင်းမရှိလျင်အေဖက်မြို့၌လောကီဝဟာရအဖျင်အထက်ကငါသည်တာရဲတို့နှင့်တိုက်တော်လဲအဘယ်အကျိုးရှိသနည်း စားကြကုန်အံ့တောက်ကြကုန်အံ့နက်ဖြန်တေရကြမည်အလွဲမယူကြနှင့် မကောင်းသောသူတို့နှင့် ပေါင်းဖော်ခြင်းအပြင်ကောင်းသောအကျင့်တလေယိုယွင်းတတ်၏တရားသဖြင့်နိုးကြလော့ဒုစရိုက်ကိုမပြုကြနှင့်အချို့သောသူတို့သည်ဘုရားသခင်ကိုမတိကြထိုတို့ဆိုသောတင်တို့ကိုရှက်ကြောက်စေခြင်းငှာငါဆို၏အငယ်35မှ40 သေလွန်သောသူတို့သည်အဘယ်သို့ထမြောက်ကြမည်နည်း။အဘယ်သို့သောကိုယ်နှင့်ပေါ်လာကြမည်နည်းဟုတစုံတယောက်သောသူမေးလိမ့်မည်။အချင်းလူမိုက်၊သင်စိုက်သောမျိုးစေ့မပျက်လျှင်မရှင်တတ်။ထိုမှတပါး၊မျိုးစေ့ကိုစိုက်သောအခါ၊နောက်ဖြစ်လတံ့သောကိုယ်ကိုမစိုက်၊ဂျုံဖြစ်စေ၊အခြားသောစပါးဖြစ်စေ၊အစေ့သက်သက်ကိုစိုက်တတ်၏။ဘုရားသခင်သည်အလိုတော်ရှိသည်အတိုင်းကိုယ်ကိုပေးတော်မူ၏။မျိုးစေ့အသီးအသီးတို့အားလည်း မိမိတို့မျိုးအတိုင်းကိုကိုပေးတော်မူ၏အသားရှိသမျှတို့သည်တမျိုးကြီးမဟုတ်လူသားတမျိုး အမဲသားတမျိုးငါသားတမျိုးငှက်သားတမျိုးအတီးတီးရှိကြ၏ကောင်းကင်အကောင်ထဲလည်းရှိ၏မြေကြီးအကောင်ထဲလည်းရှိ၏ကောင်းကင်အကောင်ထဲ၏ဂုံတရီလည်းတမျိုးမြေကြီးအကောင်ထဲ၏ဂုံတရီလည်းတမျိုးဖြစ်၏၄၁မှ၄၅ နေဤဂုံတရီတမျိုးလာဤဂုံတရီတမျိုး ကျဲတို့ဤဂုံတရီတမျိုးအတီးတီးရှိကြ၏ကျဲတို့ဤဂုံတရီသည်လည်းအတီးတီးခြားခြားဖြစ်ကြ၏ထိုနည်းတူတေသောသူတို့ဤထမြောက်ခြင်းအကြောင်းအရာဖြစ်၏ကိုသည်စိုက်သောအခါ ပုတ်တတ်သောသဘောရှိ၏ထမြောက်သောအခါမပုတ်နိုင်သော အဖြစ်၌တည်စိုက်သောအခါဂုံတရီပြည့်၏ထမြောက်သောအခါဂုံတရီနှင့်ပြည့်စုံ၏စိုက်သောအခါအစွမ်းမရှိ၏ ထမြောက်သောအခါအစွမ်းနှင့်ပြည့်စုံ၏စိုက်သောအခါဇာတိပဂရိကိုဖြစ်၏ထမြောက်သောအခါဝိညာဏကိုဖြစ်၏ဇာတိပဂရိကိုတစ်မျိုးဝိညာဏကိုတစ်မျိုးရှိ၏ကျမ်းစာလာဒီကရှေးဥစွာသော လူအာရန်သည်အသက်ရှင်သောတရားဖြစ်၏ဟု လာသည်ယခုတွင် နောက်ဆုံးဖြစ်သောအာရန်မူကားအသက်ရှင်စေတတ်သောဝိညာဉ်ဖြစ်၏ငယ်56မှ49 ဝိညာဏကိုယ်သည် ရှေးဥစွာဖြစ်သည်မဟုတ်၊ဇာတိပဂတိကိုယ်သည် ရှေးဥစွာဖြစ်၏။နောက်မှဝိညာဏကိုယ်ဖြစ်၏။ရှေးဦးစွာသောလူသည် မြေကြီးကဖြစ်သောကြောင့်မြေသားဖြစ်၏။ဒုတိယလူမူကား၊ကောင်းကင်ဘုံကဖြစ်တော်မူသောသခင်ပေတည်း။မြေသားတို့သည်ထိုမြေသားကဲ့သို့ဖြစ်ကြ၏။ကောင်းကင်သားတို့သည် ထိုကောင်းကင်သားကဲ့သို့ ဖြစ်ကြလိမ့်မည်။ငါတို့သည် မြေသား၏ပုံသဏ္ဌာန်ကို ဆောင်သကဲ့သို့၊ကောင်းကင်သား၏ပုံသဏ္ဌာန်ကို ဆောင်ကြလိမ့်မည် အငယ်90မှ94ဤကိုယ်တို့ငါဆိုဒီကားလူအသွေးသားသည်ဘုရားသခင်နိုင်ငံတော်ကိုအမွေမခံနိုင်ပုတ်တတ်သောအရာသည်မပုတ်နိုင်သော အဖြစ်ကိုအမွေမခံနိုင်နည်းနည်းသောအရာတစ်ခုကိုငါပြဥမည်ငါတို့ရှိသည်မြသည်အိပ်ပျော်ရကြမည်မဟုတ်သို့တော်လည်းနောက်ဆုံးသောတပိုးမှုတ်သောအခါတခဏချင်းတွင် မျက်စိတမိတ်၌ငါတို့ရှိသည်မြသည် ပြောင်းလဲခြင်းသို့ ရောက်ရကြမည် ထိုတဘိုးမုတ်ချိန်ရောက်သောအခါသေလွန်သောသူတို့သည်မပုတ်နိုင်သောအဖြစ်၌တည်လျက်ထမြောက်၍ငါတို့ရှိသည်မြသည် ပြောင်းလဲခြင်းသို့ရောက်ရကြမည်ယခုမျက်မှောက်ပုတ်တတ်သောအရာသည် မပုတ်နိုင်သောအဖြစ်သို့ဝင်စားရမည်ယခုမျက်မှောက်သေတတ်သောအရာသည်မသေးနိုင်သောအဖြစ်သို့ဝင်စားရမည်ဤပုတ်တတ်သောအရာသည်မပုတ်နိုင်သောအဖြစ်တော်၎င်းဤသေတတ်သောအရာသည်မသေးနိုင်သောအဖြစ်တော်၎င်းဝင်စားသောအခါတေခြင်းသည် အောင်ခြင်း၌ နစ်မြုပ်ပြီဟုကျမ်းစာ၌လာချက်ပြည့်စုံလိမ့်မည်55မှ58အိုးတေမင်းဒီလက်နဲ့ဒီအဘယ်မှာရှိသနည်းအိုးမရဏနိုင်ငံဒီအောင်ချင်းဒီအဘယ်မှာရှိသနည်းတေမင်းဤလက်နဲ့ကဒူးစရိုက်အပြစ်ပေသည်ဒူးစရိုက်ပြစ်ဤတကိုးကပညာတရားပေသည် ငါတို့သခင်ယေရှုခရစ်အားဖြင့်ငါတို့အားအောင်ခြင်းအခွင့်ကိုပေးတော်မူသောဘုရားသခင်ယေရှုတော်သည် ကြီးလှစွာတကားထို့ကြောင့်ငါချစ်သောညီကိုတို့သင်တို့သည်သခင်ဘုရား၏အမှုတော်ကိုဆောင်ရွက်၍အကျိုးကြီးသည့်ကိုတိမှတ်သဖြင့်တည်ကြည်သောစိတ်နှင့်ပြည့်စုံ၍မရွေ့လျော့မတင်းရင်ပဲလျက်သခင်ဘုရား၏အမှုတော်ကိုကြိုးစားအထောက်ကြလော့